တိပ္ပံဘာဝနာတရားအထုတ်လျင်ကစိတ်ရှင်ကျမှုစိတ်တဝိတုဒ္ဓိဖြစ်ပုံကအစကျုံလာကြွယ်ပြားချမ်းသာစွာပြီးတော့စိတ်ရှိဝိတုဒ္ဓိအမြင်ဖြစ်တယ်ဟောတရားပါတစ်ခါတစ်ဆက်ဆက်ပြီးတော့နာနဲ့ယုတ်တရားတွေဟာအကြောင်းနဲ့ဖြစ်တာမဟုတ်အကြောင်းနဲ့ဖြစ် ဆရာဆရာအကြောင်းဆရာဆရာအကျိုးတွေခွေးဆက်ဖြစ်ပေါ်လေးပေါ့လေကျောင်းတဲ့အကျိုးရှိနေပြီးတော့ဖြစ်ပေါ်လေးတွေခွေးဝဲခြားခြားရှိနေတော့ကျိုးမတန်လေးကသိမှမေးပေါ့လေဒါလေးအလေးထားပြီးတော့ပြောနေရတာကအလွန်အရေးကြီးလို့ပါဥပဒနာရဲ့အခြေခံတော့အုပ်မြစ်တယ်ဆိုတော့ တရားအရှိခိုင်သွားမှသုဝတ္တနာဉာဏ်ရလည်းအရှင်းရှင်းအရှင်းရှင်းဖြစ်ပြီးတော့ရင်းချက်ပြည့်စုံပြီးသရိယာမညာပုံညာနဲ့သိပ္ပံမျက်မှောက်ပြုသိနိုင်ပါတယ်အဲဒီလိုရှင်းရှင်းသိရေးပါမလေးကကမ္မစကတသမာဓိရှိတာအစဉာဏ်သမာဓိရှိလောကီဉာဏ်နဲ့ရှင်တဲ့သမာဓိရှိဖြစ်ပုံ ဝိပဿနာဉာဏ်ခေါ်တဲ့ဥပဒနာသမာဓိကြီးဖြစ်ပုံဒါလေးကိုပွားပုံပေါ့လေ။ဒီကဆက်ကြည့်လို့ပြောတော့ပါတယ်။ဉာဏ်နဲ့မေဃသမာဓိဖလသမာဓိကြီးပစ္စုကနာသမာဓိကြီးကတော့တမင်ပွားနေရတာမဟုတ်ပါဘူး။ကမ္မတ္တကသမာဓိကြီးရှိပြီးတော့ ဉာဏ်လိုက်ဆိုလိုက်လိုက်တာနဲ့ဉာဏ်ကြီးပြည့်စုံလာလို့ရှိရင်နောက်ဆုံးသုံးပါးသမာဓိရှိသုံးပါးဟာအလိုလိုပြည့်စုံသွားပါတယ်။အဲဒါမနေ့ကအချင်းချုပ်ပြီးတော့ပြောခဲ့ပါတယ်။ဒီနေ့အရင်ကစတာရဲ့စကားကြီးပြန်ပြီးတော့ခေါ်အောင်ပါပေါ့။ဟုတ်။သဘာဝသင်္ကတသာမဏေရသုံးဝလက္ခဏာဆိုတာ သဘာဝလက္ခဏာစေတလက္ခဏာနဲ့သမယလက္ခဏာပေါ့။ဒါကသုံးချက်။ဖြစ်ခိုက်ရှိမှသဘာဝမြင်ကြီးဆိုတာတော့ဒါတော့သဘောပေါက်သွားပါပြီ။သဘာဝမြင်မှသင်္ခတရှင်ကြီးဆိုတာပေါ့။အဲဒီသင်္ခတရှင်တာဟာပထမဆုံးနာယုတ်ပိုင်းစားပြီးတော့ကြည့်တဲ့အခိုင်နဲ့ ကြောင်းကျိုးရင်းနေပြီးတော့ဖြစ်ပုံရှိတဲ့အခိုက်မှာတော့ဖြစ်မှုရမှုကြက်မှုခေါ်တဲ့အချိန်တိုင်းသုံးပိုင်းခါပေါ့လေကြည့်ကြည့်ဆုံးဆုံးမထင်သေးဘူးဒုတိယဉာဏ်ရပြီးစိတ်အားထုတ်မှဖြစ်မှုရမှုကြက်မှုပါတခါတည်းမြင်လားကြက်မှုမြင်မှအော်ဒီတရားတွေကမမြင်ပဲကိုဆိုတော့ပေါ့လေ သိရပါတယ်အဲဒီခါကျမှနိစ္စဝိပဿနာဉာဏ်ဆိုတာဖြစ်လာပါတယ်ဝိပဿနာဉာဏ်ဆိုတာဖြစ်လာပါတယ်ဒီအဲ့ဒါရှင်းလို့ပါပဲဉာဏ်နဲ့တဘာဝလက္ခဏာတွေသိဖို့ဆိုတာတမျိုးတည်းမဟုတ်ပါဘူးအစစ်စစ်အစစ်စစ်ကြည့်ရတာပထမအကျဉ်းစားပြုံးလာနာနေရုပ် နောက်အကြောင်းနဲ့အကျိုးဆက်ဆက်ပုံတစ်ချက်ရည်တည်လာတယ်သိရပြီးတော့အဲ့ဒီပိုင်းလောက်ရှိရတော့ဥပဒနာညာမဟုတ်သေးဘူးသို့သောဥပဒနာညာဖြစ်ဖို့ရာအတွက်တော့အရှိကံတော့တော်တော်လေးတော့ကောင်းသွားပါဘူးဒီကနေ့ဆက်ရပါဘူးအဲ့ဒီအောက်ပိုင်းညာအရှိနှစ်ခုမှာတော့နှမျိုးမှာတော့ စေကတလက္ခဏာဖြေရတော့မှစလည်းဆုံးဖြစ်မှုရမှုပြတ်မှုပေါ့လေ။နာယုတ်ပိုက်ထားကြည့်တဲ့ခိုက်တာမှာဖြစ်မှုရမှုပြတ်မှုချိန်မိုင်းသုံးမိုင်းတွေကအလယ်ပိုင်းကပဲဆက်ပြီးတာပဲ။ဆိုလိုတဲ့သဘောကတော့ပေါ်လာတဲ့အာယုရဲ့အစမထင်ရှားဘူး။အဆုံးတတ်လည်းမထင်ရှားဘူး အလယ်ပိုင်းအားကောင်းတဲ့အပိုင်းထင်ရှားတယ်။ဆိုကြပါစို့ဝမ်းပိုက်ဆိုင်ပြီးတော့ဖုံးခတ်တဲ့အခါဖောက်မှုလေးကောင်းယူထွက်လာတဲ့အပိုင်းဖြစ်ပြီးထင်ရှားတယ်။ဖောက်မှုလေးအဆုံးသတ်သွားတဲ့အပိုင်းလည်းထင်ရှားတယ်။ဖောက်နေတို့အလယ်ပိုင်းထင်ရှားတယ်။သောက်လာပြင်လာလှုပ်ရှားတယ်။သောက်လေးလှုပ်ရှားတဲ့အပိုင်းပေါ့လေ။အဲဒီအပိုင်းလည်းထင်ရှားတယ်လည်းပဲ။သိမှုခတ်တဲ့ခါလည်းဆိုလို့လည်းကောင်းပဲ။ အစပိုင်းနဲ့အဆုံးပိုင်းမထင်ရှားသေးဘူး။လယ်ပိုင်းနဲ့အခြားခြားပေါ်လာတဲ့အာယုတွေလည်းပဲအစပိုင်းနဲ့အဆုံးပိုင်းထင်ရှားသေးဘူး။အလယ်ပိုင်းအားရှိတဲ့ပိုင်းနဲ့ထင်ရှားတော့တယ်။ဒါကနာမယုတ်ပိုင်းဆိုင်ပြီးတော့သိတဲ့အခါမှာသဘာဝကိုသိတော့သိတယ်။ကျမ်းစာအတုံးလိုက်အတဲလိုက်အလုံးလိုက်ဆက်လိုက်သိတာပေါ်လို့အဲ့ဒီသဘာဝလက္ခဏာပေါ်မှာရှိနေတဲ့ ရှင်းဖို့ရေးဖို့ကြက်ဖို့အချိန်တိုင်းသုံးပိုင်းရက်ကအစနဲ့အဆုံးဆုံးလိုက်လို့ရှိရင်အလယ်ပိုင်းကထင်ရှားတယ်အလယ်ပိုင်းကဖြတ်တည်တာတဲ့ဆိုလိုတာကဒိဋ္ဌလက္ခဏာသုံးမျိုးတွေကအလယ်ပိုင်းကလည်းဖြတ်ပြီးတော့တွေ့ပါတယ်အဲ့ဒါတော့ပဲထင်ရှားပါတယ်ဗျာအဲ့ဒီလိုနာနဲ့ရုပ်ကွဲပြီးဆက်ပြီးတော့အားထုတ်လို့ဝိရိယတတိသမารိကြီးအားပြလာတဲ့အခါ ရှုခွင့်အာရုံနဲ့ရှုမှတ်တဲ့စိတ်နဲ့အရင်ကလည်းပို့ပြီးတော့နိကတ်သွားတဲ့အခါပို့ပြီးတော့ရှုခွင့်အာရုံတွေဟာပြီးကြလာတယ်။ဘယ်လောက်ကြီးပြီးကြတယ်လဲဆိုလို့ရှိရင်ရှုခွင့်အာရုံရဲ့အစပိုင်းလေးတွေဒါလေးတွေအစသိလာတယ်။ပေါက်လာပြီးမှလည်းဒီပေါက်လာပြီးအစအလဲပင်သာလေးမှလည်းဒီပင်သာလေးအစအလဲ အခြားခြားအာယုန်တွေလည်းပေါ်လာလို့ရှိရင်အစနဲ့အလယ်ပေါ်လေအစပိုင်းလေးပါဆက်ကြည့်တာတတ်သူတို့ရရတာလေးတွေမှတ်နေတာရတာလေးခန္ဓာကိုယ်စိတ်ပိုင်းတစ်ခုကနေပြီးတော့ရတာလေးကိုပေါ်လာတယ်ရတယ်ရတယ်လေးလိုက်မှတ်နေတာဒီရတာလေးမှမပြောက်သေးခင်အခြားရတာလေးကတဏှာသွားပြီးတော့အစပေါ်ရတယ်အဲ့ဒါလိုက်မှတ်နေရတယ်အဲ့ဒါလိုက်မှတ်နေရင်အဲ့ဒါလေးကအပြီးမကသေးခင်ခြားနေရတော့ စပေါ်ပြအဲ့ဒါလေးလိုက်ရိုက်မှတ်ရအာယုနမလေးတွေလည်းရှင်းလာတဲ့အခါမှာသင်အပ်တဲ့အာယုကိုမှတ်တဲ့အခါဒီအာယုနမလေးတွေမဆက်အာယုနမလေးတွေမပြတ်ခင်အခြားအာယုနမလေးအကျင့်ဖြစ်ပေါ်ပေါ်ပေါ်ပေါ်လာတဲ့အဲ့ဒီလိုက်လိုက်ပြီးတော့ဖတ်နေရတာတော့အဲ့ဒီညာကတော့ဒီနာနေအကြောင်းနဲ့အကျိုးဆက်ဆက်ပြီးသူ့အနေနဲ့ဆက်ရောက်လာတဲ့အခါ စာလေးပါစာပိုင်းလေးပါထည့်ပြီးတော့ကြည့်တတ်ပါတယ်စာပိုင်းလေးပါရှင်းလာပါတယ်ဆိုလိုတဲ့သဘောကတော့ကျောင်းတဲ့အကျိုးဒီညပိုင်းရောက်လာပြီဆိုလို့ရှိရင်ရှုမိတဲ့အာယုံရဲ့အစနဲ့အလယ်အဆုံးသုံးပိုင်းတွေကအစပိုင်းအလယ်ပိုင်းသင်ရှားလာတယ်။တမင်လိုက်ရှုလို့သင်ရှားတာမဟုတ်ဘူး။ဖြစ်ခဲ့ရှုလို့တဘာဝကိုအနိကတော်တော်လေးနိကနိကသွားတဲ့အခါမှာအလိုလိုသင်လာတာပါ။ ဒီဖြူကြီးတက်ဖို့တမင်ရှာပြီးတော့အထုရမယ်ရှုခွင့်အာရုံမဟုတ်ဘူးသူကပရမအဖြစ်လည်းမဟုတ်ဘူးပြညာပဲအချိန်ကာလပြညာခေါ်လိုက်တာပြညာရှုကောင်းတာကိုရှုရမှာမဟုတ်ဘူးအဲ့ဒါလေးကသင်ရတယ်သူကဒီအပိုင်းသိရတော့အစနဲ့အလယ်ကထိစားပြီးတော့အဆုံးပိုင်းကထိစားပြီးတော့အနိစ္စမမြင်သေးဘူးအနိစ္စလက္ခဏာမမြင်သေးဘူး ပေါ်ပြီးတော့ကြောက်သွားတဲ့အမှတ်သားပေါ်လို့နေဆက်လက္ခဏာမမြင်သေးဘူးမမြင်သေးတော့ဥပဒနာညာမဟုတ်သေးဘူးဒီလိုဆိုပါတယ်သူကဥပဒနာညာဖြစ်ဖို့ရာအတွက်အရှိန်ရတဲ့သဘောလောက်ကရှိပါသေးတယ်ဆက်ပြီးတော့ရှိတဲ့အခါမှာဝိရိယကလည်းပဲအခါတိုင်းနဲ့ပို့ပြီးတော့ကောင်းလာရှုပွဲအာရုံရှိမှတစ်စီရောက်အောင်သုံးအားကပို့ပြီးတော့ဖြစ်လာတယ် သုံးအားကောင်းတော့တတိကလည်းပဲအာယုန်နဲ့စိတ်နဲ့ပါလေအာယုန်နဲ့တတိတွေကလည်းပဲပို့ပြီးတော့နီးကပ်လာတယ်ဆွေးမြေလာတယ်ဆွေးမြေတဲ့တတိဖြစ်လာပြီဆိုရင်အဲဒီကမှာခဏိကသမားကြီးကလည်းအားကြီးလာတယ်ရှုခွင်းအောင်နဲ့ရှုမှတ်တဲ့စိတ်နဲ့တော်တော်ကြီးနီးကပ်သွားပြီဆိုလို့ရှိရင် အရှုကအာယုံရဲ့အရှုခွင့်အာယုံရဲ့အစာပိုင်းအလယ်ပိုင်းတွေမဟုတ်ဘဲနဲ့အဆုံးသတ်တဲ့အပိုင်းတွေကတွေ့ရတယ်။ဒီမှာကြီးဖောင်းတာလေးမှလည်းရှိရင်ဒီကလေးဖောင်းတာကစာပြီးတော့ဖောင်းနေတော့အဆုံးသတ်သွားတယ်။ပိဏာမလည်းရှိရင်ပိပိကြီးစလာပြီးတော့တောင်းတော့နေပြီးတော့အဆုံးသတ်သွားတယ်။တချို့ဂရုစိုက်တဲ့ယောဂီတွေဆိုလို့ရှိရင်ဖောင်းတာလေးကြီးဒီပိုင်းလေးအပိုင်းနဲ့အပိုင်းနဲ့ပေါ့လေ။ သူ့ပိုက်လိုက်သူ့ပိုက်အတုပ်ပြတဲ့တုပ်ပေါ်တယ်စလာလိုက်တောင်းလာမိလိုက်ကြောက်သွားလိုက်စလိုက်တောင်းလိုက်ကြောက်သွားလိုက်တချို့ဆိုပြီးသုံးပိုင်း၄ပိုင်း၅ပိုင်းပေါ်တယ်တော်တော်ကြီးစိုက်ပြီးတော့မှတ်တဲ့ယောဂီပုဂ္ဂိုလ်တွေဆိုအဲ့လိုတွေ့လာတယ်ဝေဒနာတွေလည်းပဲရှိမှတ်တဲ့အခါဒီခါကျတော့ဝိရိယလည်းကောင်းလာတော့တတုတ်တတုတ်မှာဝေဒနာကြီးကုန်ကုန်လာတာတွေ့လာတယ်။ရာဂလေးမှတ်လိုက်လို့ရှိရင်တတုတ်ရာတော့ဆုံးသွားတယ်။ နာဂာယုခလည်းရှိသတုနာဂာအဆုံးသတ်သွားတာရှုခွင့်အာယုရဲ့အစပိုင်းအလယ်ပိုင်းရေမဟုတ်ပဲနဲ့အဆုံးသတ်တဲ့နောက်ဆုံးပိုင်းမြင်သွားတာအဲဒီနောက်ဆုံးပိုင်းမြင်လာတဲ့ခါကျမှဟောအရှိကအာယုကြီးဟာပေါ်ပြီးတော့ပြောက်သွားတယ်မမြဲတဲ့တရားတွေပဲကိုဆိုတာပေါ့လေအဲဒီအကြည့်စိတ်ဖြစ်လာပါတယ်ဟောဒါကအရှိခွင့်အာယုကိုထိတိရောက်ပြီးတော့ ပုတ်တိုက်တကယ်တဲ့သုံးသပ်မှာရှိရှိဖြစ်အောင်ဖတ်ခိုင်းမှာအဲ့ဒီညာလေးကဒီဒီရှုခွင့်အာရုံအဆုံးသတ်ပုံလေးကိုမြင်လာအဲမြင်တော့မှဥပဒနာညာစလာတာပါဖြစ်ခဲ့ခြင်းကသဘာဝမြင်ပြီးဆိုတော့ဖောင်းခဲ့ပင်ရဲ့ခြံရဲ့ရှိရဲ့ကိုယ်ရဲ့စရဲ့ဖောင်းခဲ့ရဲတဲ့အစတွေပါဖြစ်ခဲ့ခြင်းအဲဒီလိုတိတိကျကျနဲ့ရှင်းလိုက်ကြရဆက်ပြီးဆုံးဖြတ်လို့ရှိတဲ့ရှိအောင်ပါစိတ်ကလေး တခဏတခဏဆက်ဆက်ကြတော့တခဏကတမကြီးအာကြည့်လိုက်ခါတော့တဘာဝတရားတွေရိုးစုံမြင်လာတာပဲဟုတ်ကြည့်ချာချာမြင်လာတာပဲတဘာဝမြင်မှသင်္ခတထင်ပြီတဘာဝကိုအနိကတစ်ဖြည်းဖြည်းနိကနိကပြီးတော့မြင်လာပြီဆိုလို့ရှိရင်ပထမဆုံးအစာပိုင်းအဲပထမဆုံးအလယ်ပိုင်းနောက်အစာပိုင်းလေးပါသိတယ်နောက်အဆုံးတတ်တဲ့ပိုင်းလေးတော့အဲ့ဒါလေးကထင်းလာတယ် တမင်လိုက်ကြည့်လို့မြင်တဲ့သဘောမျိုးဟုတ်အလိုလိုကိုထင်တယ်။ဒါမလို့တဘာဝမြင်မှသင်္ကတထင်ကြီးဆိုတဲ့ဝိပဿနာဆိုရစကားရှိပါတယ်ဒါမှမြင်လိုက်တယ်။ရှုခွင့်အာရုံရဲ့အစကောင်းကြည့်ပြီးတော့ဖြစ်လာတဲ့အပိုင်းလေးတအောင်လောက်ကြီးနေတဲ့အပိုင်းလေးနောက်အဆုံးသတ်ပြောတဲ့အပိုင်းလေးဒီအပိုင်းမှာဆိုလို့ရှိရင်ဝိပဿနာညာဖြစ်သွားမှာဆိုရင် ရှိရတဲ့အာယုံရဲ့အစအလယ်အထူးသဖြင့်အဆုံးပိုင်းလေးဖြစ်ဖြစ်ဖြစ်ဖြစ်လာတော့တာပဲဒီမှာဘယ်လိုလိုဖြစ်လာတဲ့အရာဘယ်လိုလိုဖြစ်ရမယ့်အာကိုတမင်လိုက်ကြည့်တော့ကြည့်တော့အချိန်ကုန်ပြီးတော့ပြင်မှန်းလာရှိတာပဲဘုန်းကြီးတို့ကဒီကိစ္စတော့ဆရာဆရာဘုန်းကြီးတို့ကပေါ်လာတဲ့အာယုံရဲ့အစအလယ်အဆုံးကိုကြည့်ခိုင်းတာမဟုတ်ပါဘူးပေါ်လာတဲ့အာယုံကိုပဲမိမိရာရာ ဆွဲဆွဲပြီးမှတ်ခိုင်းတာပါဒီတော့အချိန်ကြာသေးပဲအဲ့ဒါကြီးစောက်ကြည့်နေတော့ပြမရရှိတာပဲစိတ်ကူးနဲ့ပြောကြတာတချို့ယောဂီတွေကအတုဆရှိသေးတယ်အဲအဆုံးသတ်တဲ့ပိုင်းကြီးတွေကတွေ့တယ်လေအတုလို့မှဘာမှမကြသေးခင်တို့ကအဆုံးသတ်တဲ့ပိုင်းကြီးဆိုတာတွေ့တယ်ဆုံးဆုံးသွားတာလို့ဆိုဆုံးဆုံးသွားတယ်တွေ့တယ်ဆိုတာဒါတော့စိတ်ကူးပြေတော့တကယ်တွေ့တော့မဟုတ်ပါဘူးဒီကမ္ဘာသားဆရာကြီးကတော့သိရတယ်ကွာ ရှုခွေးအာယုံသဘာဝနဲ့အချိန်ကာလကိုခွဲပြီးတော့ကြည့်ဖို့လိုရတယ်။ဥပဒနာဉာဏ်နဲ့သိရပါကရှုခွေးအာယုံတကယ်ရှိနေတဲ့သဘောတွေ။ရုပ်ပိုင်းဆိုင်ရာဆိုလို့ရှိရင်ချက်မှတဲ့သဘောပြောရတဲ့သဘောယူရှိတဲ့သဘောရှိကတဲ့သဘောလုံးဆဲတဲ့သဘောပူတဲ့သဘောလွေးတဲ့သဘောအေးတဲ့သဘော ပေါ်တဲ့သဘောတောက်တဲ့သဘောတင်းတဲ့သဘောလှုပ်တဲ့သဘောရွေ့ရှားတဲ့သဘောပေါ့ဒါဆိုပိုက်ဆိုင်အချမ်းသာတယ်စိတ်ပိုက်ဆိုင်ရတော့သိတာပေါ့မြင်သိတာကြားသိတာနားသိတာစားသိတာထိသိတာဒီလိုစိတ်ကူးသိတာခြံသိသိတာအကြည့်ပါဒါပါပဲအဲ့ဒါကြီးကသဘာဝအဖြစ်ကြီးပဲအဲ့ဒီသဘာဝအဖြစ်ကြီးဟာရှုခွင့်အာရုံနဲ့ရှုရမယ့်ခါလေးပဲ ခုနအချိန်တိုင်းကရှိရမယ်အာရုံနဲ့မပါဘူး။ဘာဖြစ်လဲဆိုတော့သူကပြည့်ညက်ဖြစ်တာ။ပြည့်ညက်ကသဘာဝအစစ်မဟုတ်ဘူး။ပြည့်ညက်သိလို့လည်းသဘာဝသိလို့မဆိုနိုင်ဘူး။သဘာဝဖြစ်လာလို့ရှိရင်ဒီပြည့်ညက်ကအလိုလိုပါလာတာပဲ။ပါပဲဖြစ်ဖြစ်ကိုယ်ရဲ့ယုံနာတရားတွေဖြစ်တဲ့အခါအစအလယ်အဆုံးဆိုတဲ့အချိန်ပိုင်းလေးပါပါလာတာကတော့တမင်းရွေးပြီးတော့ တင်နေအားဆိုင်နေရှုရမယ်ရှုခွင့်မဟုတ်ဘူးဆိုတာပေါ့လေဆွေဆွေနေလာလေသာဖို့လိုပါတယ်ရှုတိရခါကတော့တကယ်တဘာဝတရားကြီးဆိုတာပဲအဲဒီနားလည်ထားပါတယ်တဘာဝတရားကြီးရှုပါများလို့အဲဒီတဘာဝတရားကြီးပေါ်မှာဖြစ်မှုရမှုပြည့်မှုအချိန်ပိုင်းသုံးပိုင်းပေါ့လေသူတို့ရှိနောက်ဆုံးဆုံးသတ်တော်တဲ့ပြည့်မှုချင်းပြီးဆိုလို့ရှိရင် သဘာဝမြင်မှာသင်္ကတချင်းကြီးဆိုတာပေါ့ဒီလိုဖြစ်တာလေရှုလို့မရကြပါဘူးအလိုလိုထင်လာကြတာဒါဆိုလို့လေသင်္ကတချင်းမှတဏှာရေဘူးတဏှာဆိုတာကဓာတ်တူကြီးတူရှင်းရတယ်အလေးရတယ်ကိုယ်လေးကရှိဖို့တရားယူလာကြရတယ်ဒီကိုယ်ဘာပဲဖြစ်ဖြစ်အခြားခြား တတ္တဝါတွေဘာလို့ဖြစ်ဖြစ်ပေါ့လေနာမည်ရုပ်တရားတွေဟာဖြစ်ပေါ်ပြီးတော့ဖြစ်တဲ့အတိုင်းကြီးနေတာပေါ့အကုန်လုံးပစ္စည်းရလေးပဲဖြစ်ပေါ်ပြီးကြောက်ကြောက်တဲ့အနိစ္စလက္ခဏာဆိုတာရုပ်တိုင်းရုပ်တိုင်းမှာလည်းပြတ်မှတ်ကြီးနေတယ်နာမည်နာမည်မှာလည်းပြတ်မှတ်ပြီးတော့ကြီးနေတယ်တန်တူကြီးဘူးပေါ့လေအမြဲတမ်းလက္ခဏာအတူတူပဲ မြဲတဲ့ဟာဆိုလို့ရှိရင်မကောင်းတဲ့ဟာပေါ့မကောင်းတဲ့ဟာအရှင်းနဲ့ပါသွားတာပဲကွဲတဲ့ချက်တော့ဖြစ်ခွက်ကလေးကြီးပလင်းလေးတွေကဆိုလို့ရှိရင်အကွဲကင်ကတော့အကောင်းလို့ခင်ရတယ်လို့ကွဲတတ်တဲ့သဘောကပါနေတော့အကွဲကင်လေးကမကောင်းရှင်းနဲ့ပါနေတာပဲပြတ်တတ်တဲ့သဘောဟာမကောင်းတဲ့ရှင်းနဲ့ပါလာတယ်ကွာဒုက္ခလက္ခဏာဆိုတာဒါလည်းသင်ရှားတာလေကွာအလုံးစုံတဲ့တရားတွေမှာပြတ်လာပြီးတော့တန်းတူပြီးတည်နေတယ် ပြီးတော့ကိုယ်အလိုတိုင်းမဖြစ်ဘူးသူသဘောတိုက်သူဖြစ်နေတဲ့သဘောတရားဓမ္မလမ်းကြောင်းလေးသွားနေတာဒီထဲမှာကောင်းစားချမ်းသာတဲ့အတ္တဆိုတာမပါဘူးသူသဘောတိုက်သူဖြစ်နေတဲ့တရားတွေဆိုတာလည်းပဲသဘာဝတရားပဲမှာအကုန်လုံးပြတ်နှံပြီးတော့တန်းတူကိုတူးနေတယ်ကမှာအဲဒါကိုသမယလက္ခဏာလို့ခေါ်ပါတယ်သမာနသဘာဝသမယသမာနသအဲတန်းတူညီတူ ဖြစ်နေကြတော့တရားတို့ဤဘာဝဖြစ်ကြောင်းဖြစ်ရာတန်းတူကြီးသူမမြဲခြင်းဆင်းရဲခြင်းသူတော်တိုက်သူဖြစ်ခြင်းဒီသမညာသမညာလို့ဒီအဲ့ဒါသမညာလက္ခဏာခေါ်ပါတယ်။အဲဒီသမညာလက္ခဏာကဧကတာလက္ခဏာဖြစ်ရင်သမညာလက္ခဏာလည်းပဲမြင်လာတယ်တော့သူကတော့မြင်ရတဲ့နေရာပဲ။ဒီပိုင်းဖြစ်ဆိုလို့ရှိရင် သဗ္ဗလက္ခဏာဖြစ်တဲ့ပိုင်းမြင်တဲ့ပိုင်းဖြစ်ဆိုလို့ရှိရင်တဘာဝလက္ခဏာလည်းမြင်သွားပြီ။ဟွန်းကိုယ်စီလက္ခဏာတွေပါလေကိုယ်တွေကပေါ်တယ်အတီးအတီးပါလေအမျိုးမျိုးအဖုံဖုံပါလေကိုယ်စီလက္ခဏာတွေလည်းကြည့်သွားပြီတဘာဝလက္ခဏာတွေကကိုယ်စီလက္ခဏာတွေမှာအစလည်းဆုံးသုံးပိုင်းလုံးချိန်ကြီးပါလေချိန်ကြီးကကျူးနေတယ်ချိန်ကြီးလက္ခဏာလည်းကြည့်သွားပြီ။ မျက်စိရဲ့သဘောပဲခေါ်တဲ့ရှင်းရဆိုပေါ့လေဒါတွေလည်းရှင်းသွားပြီတူညီလက္ခဏာတဲ့ကိုယ်စီလက္ခဏာရှင်းညီလက္ခဏာနဲ့တူညီလက္ခဏာအဲဒီတူညီလက္ခဏာကြောက်ကြတဲ့ယုံနာတရားတွေပေါ်မှာပေါ့လေမျက်စိရဲ့သဘောပဲခေါ်တဲ့ရှင်းရဆိုပေါ့လေထူးထူးခြားခြားသိမြင်တဲ့ဉာဏ်ကိုဝိပဿနာဉာဏ်လို့ခေါ်ပါတယ်ဝိကြောင့်ကျိုးတဲ့ယုံနာတရားတွေပေါ်မှာ အမြဲပုံဆင်းရဲပုံသူတော်တိုက်သူဖြစ်ပုံမျိုးစုံပေါ့လေထူးထူးခြားခြားကြည့်တဲ့ညာလို့ဒီလိုဆိုပါတယ်ကွာစိတ်ကူးစဉ်းစားပြီးတဲ့စံကြီးအဲစံကြီးနဲ့သိရတဲ့ညာမျိုးဟုတ်ဘူးအဲဒါကိုနားလည်ဖို့ပါပဲကွာကိုယ်တည်းကသဘာဝလက္ခဏာတစ်ခုခုကိုရှုနေစေမှာရှုနေတုန်းမှာ ကွယ်ပြောက်တာတာကိုတွေ့ရမှာဩဒီဟာတွေကမမြဲပဲကိုလို့တိတိသွားတဲ့ရှုနေတိသွားတဲ့ဉာဏ်မှသာအနိစ္စနိဗ္ဗာန်ဉာဏ်လို့ခေါ်ပါတယ်ဒါကဝိပဿနာဉာဏ်နဲ့သိသွားပြီးတော့သိရတဲ့ဉာဏ်မျိုးဟုတ်ဘူးဒီမှာအဲဒါလက္ခဏာစိတ်ကိုတွေ့လိုက်တာပဲလက္ခဏာစိတ်တွေတစ်ခုကြီးအကုန်မြင်ပြီးတော့ဒီစာပေါ်လို့နေသာလက္ခဏာပေါ်ပြီးတော့ကြောက်သွားတယ်မမြဲတဲ့လက္ခဏာဒုက္ခလက္ခဏာပေါ်လိုက်ကြောက်လို့ဆင်းရဲတဲ့ဒုက္ခလက္ခဏာ နတ္တလက္ခဏာသူသဘောတိုက်ပြီးဖြစ်နေတာကိုယ်လိုတိုင်းကောင်းလို့ဖြစ်တော့ဘူးနတ္တလက္ခဏာအဲဒီလက္ခဏာ၃မျိုးတွေကတမျိုးမျိုးကိုလေဥတ္တံပြီးတော့သိလိုက်တာနဲ့ပဲကြံတဲ့ဒုက္ခလက္ခဏာနဲ့နတ္တလက္ခဏာလည်းပဲအလိုလိုကြည့်ပြီးတော့ဖြစ်သွားပါရဲ့တခါတခါပေါ်ပြီးတော့ကြောက်တဲ့နေသလက္ခဏာကိုမြင်တယ်ကြံနှစ်ပါးကိုလည်းမြင်ပြီးတော့ဖြစ်သွားတယ်တခါတခါမှပေါ်လေးကြောက်တဲ့ဆင်းရဲကိုမြင်တယ် ဒုက္ခလက္ခဏာအရှိကိုမြင်လိုက်တာနဲ့ရှားတဲ့နေသောလက္ခဏာနဲ့အနတ္တလက္ခဏာတွေအလိုလိုတူညီတော့ဖြစ်ပါတယ်။တခါတခါမှသဘောတက်တဲ့လေးပေါ့လေ။အင်းရှုစရာအရောလည်းသဘောတက်တဲ့ရှုတာလည်းသဘောတက်တဲ့ဒီကညံပိုင်းတော့ရောက်တဲ့ခါမျိုးဆိုလို့ရှိရင်တော့ရှုစရာအရောလည်းသဘောတက်တဲ့ပဲ။ရှုပြီးတော့လည်းသဘောတက်တယ်ရိတ်ခလေးရိတ်ခလေးပြုတ်ပြုတ်သွားတာလေးတွေပေါ့လေ။သဘောတက်တဲ့ကြီးကွက်ပြီးတော့မြင်လာတဲ့အခါမှာ နတ္တနိဝသနာညာကိုတည့်ရတွေ့လိုက်တာပဲသလက္ခဏာရှိတဲ့အနတ္တကိုသဘာဝတက်တက်ကိုသိလိုက်တာလည်းပဲကြံတဲ့နိစ္စနိဝသနာဒုက္ခနိဝသနာညာလည်းအလိုလိုဖြစ်သွားတာသိသွားတာပါပဲအဲဒါကိုပဲလက္ခဏာရှိတဲ့တစ်ခုမြင်အကုန်ဝင်ပြီးတော့ဒီဒီလိုဆိုပါတယ်အဲဒါဥပဒနာညာအဖြစ်ဖြစ်တဲ့အခါမျိုးမှာသင်ရှားပါတယ် ကိုယ်ရဲ့ကပေါ်တဲ့လုံနာအာယုံလေးပေါ်ပြီးတော့ကြောက်တာကိုကြည့်တော့လင်းလင်းပါကျေးဇူးရှိတယ်လေလို့ဆိုတော့သမာဓိဥပဒနာသမာဓိကိုဖြစ်သွားတယ်လေဒီအသိဉာဏ်ရတော့ဟုတ်မမြဲတာကိုသိသွားတော့မြဲတာမဟုတ်ဘူးဆိုတော့လောကမြဲတယ်လို့ရှင်းတယ်ပါပေါ့ င်ရရက်ကကြီးတဲ့ပါလာသလိုလိုရစိကလည်းကြီးတဲ့စိပါလာသလိုလိုပေါ့လေသလုံးနဲ့တစ်ခဲနဲ့ယူတာ။ဒါတော့တစ်ခဲမှာဘူးသူစိုက်တဲ့နဲ့ကြီးရှိပြီးတော့ပြည့်ပြည့်သွားပေါ်ပေါ်ပြီးတော့ပြောက်သွားတယ်ပြီးတော့ငကောကရဲတဲ့ဆိုအစွဲလေးကျွတ်သွားတယ်။အဲ့ဒါလည်းအကျိုးရှိတာပဲတော့။ရဲတဲ့ဆိုဆွဲထားတာကမှားတယ်ခေါ်ပါတယ်။ဟုတ်။မမြဲတာထိလိုက်တာလည်းပဲ နိစ္စဆညာဆိုတာကလည်းမြဲတယ်ဆိုတဲ့ထင်မှတ်မှုအယူအဆွဲပေါ့အဲ့ဒါကိုပယ်လိုက်ပြီအဲ့ဒါပယ်လိုက်ဆိုကျင်းသွားတယ်ပေါ့အဲ့ဒါကျင်းသွားတော့မာနဟွန်းကိုကိုကိုစိတ်ကြီးဝင်တာပေါ့လေထောင်သွားတဲ့မာနဟွန်းစိတ်ထောင်သွားတဲ့မာနကိုလည်းပဲနှိမ့်ပြီးတော့ဖြစ်သွားတယ်လို့ဆိုရတယ် ဒုက္ခတွေတော့ဒုက္ခတွေညာကောင်းစားချမ်းသာတယ်ဆိုရက်အမှတ်တွေညာလေးအဲ့ဒါလည်းကျင်းပါတယ်။မြင်ရတာကောင်းကြရတာကောင်းနိုင်ရတာစားပြရအကုန်လုံးကောင်းကြီးမှဖြစ်နေတာပါပဲ။သူမှတ်တိုင်းမှတ်တိုင်းမှပျောက်ပျောက်ပြီးတော့သွားတော့မကောင်းတာတွေကြီးပဲလို့မြင်လိုက်တာလည်းပဲကောင်းတယ်ဆိုရက်ထင်မှကိုအစုကရှင်ရကြောက်သွားတယ်။ကောင်းတယ်လို့ထင်ရင်တာယာမှုလာတာပဲ။ဆာလောင်မှုလာတာပဲ။မကောင်းဘူးလို့ထင်တော့ စာရဟုတောင်းတမှုစာလောက်ဟုတဏှာလည်းပဲဖြစ်ကုန်ရတော့တဏှာလည်းရင်းပါလေသူသဘောတိုက်ကိုဖြစ်ပုံလေးတွေပေါ့လေဒါလေးတွေရှိသွားတဲ့ခါကျတော့အတ္တစင်ညာဆိုတာပါလေဒီမြဲနေတဲ့အတ္တလေးကောင်းရဆန်းတော်တဲ့အတ္တလေးပါလေဒီဆိုရီစိတ်ဆိုရီဖြတ်သွားတယ်အဲ့ဒီဆိုရီဖြတ်သွားတဲ့ခါကျတော့ဒိဋ္ဌိ ကောင်းစားချမ်းသာတဲ့အတ္တလေးရှိသေးတယ်ဆိုရင်အဲ့ဒီအယူဆအစွဲကြီးတွေပဲနှိမ့်နေမိတာပဲ့ထုတ်ပြီးတော့ဖြစ်သွားတယ်အဲ့ဒီဇိုရီတွေကိုရလာတယ်ဆိုတာအဲ့ဒါနောက်လေးကြာမှဆက်နေပြီးတော့ရှင်းရအောင်ဒီတဏှာကြီးပြေသွားတယ်ဒါပဲတိုက်တော့အောင်လို့